လွန်ခဲ့တဲ့ရဲ့နေငယ်ကဘုန်းကြီးများဝိပဿနာသမာဓိတိဟာအချက်ငါးချက်နဲ့ခြေကျူပြုပံ့ပိုးကူညီဝင်ပါမှအကျိုးအမြတ်ထွက်နိုင်တယ်ဆိုရက် ကောင်းကျင်လဲပါလေတရားစာပြီးတော့ဟောတော့ပါလေအဲ့ဒီသင်္ကားချက်ဆိုတာတိသီလနုပ္ပိတသီလနဲ့ခြေစုပြုထောက်ကူဝဝိုင်းဝဝိုင်းခြင်းပေါ့လေသုတနုပ္ပိတတင့်တော်တဲ့တရားကျမ်းလာခြင်းထောက်ကူထောက်ကူပဲ သကိစ္စနုပတိတဆွေးနွေးမင်းများတိုင်ပင်ရေးဆိုတာထောက်ခုပြီးတော့သမထာနုပတိတစိရိတာလှုပ်ရှားမှုရှိရတဲ့ငြိမ်သက်အေးချမ်းမှုအထောက်ပြုခြင်းဝိပဿနာနုပတိတဘလဝဥပဿနာအထက်ပိုင်းဉာဏ်ရဲ့အထောက်အကူကြီးဖြစ်ဆိုတာပါ အထောက်အကူယူဖို့အထောက်အကူပြုဖို့ကျေးဇူးပြုဖို့ငါမျိုးတွေကသုံးမျိုးတော့ပြီးတော့ပါပြီ။ဒါလည်းအတူချုပ်ခေါ်ရပါပဲ။ဒီနေ့လေးခုမြောက်သမထာနုသိတာကအစရပါပါ။ဒီနေ့သမထာနုသိတာပါရီဆိုတာကဒီဘယ်လိုမျိုးရှိတယ်ဆိုတာ သူယောဂီတွေနဲ့တရားတက်ဆိုင်နေတဲ့သမထသမထဟာပါလဲဆိုတာပေါ့လေအဲ့ဒါတွေစာရုပ်နဲ့တက်တည်တဲ့ပေါင်းစပ်ပြီးတော့သင်ပြဆွေးနွေးရပါပေါ့ဓမ္မဒေသနာကအကျဉ်းယုံပြီးတော့အနှစ်သာရပါအတူချုပ်ပြီးတော့ဟောတာတော့အလဲအတိတ်ကတိတ်ပြီးတော့အပေါ်လွင်လာပါဘူး မပေါ်လဲတော့ပေါ်လဲအောင်ဆိုပြီးတော့လောကီဥပါလေးတွေနဲ့နှိုင်းဆိုပြီးတော့ပြတာပါလေဒီမှာတရက်ချူပြီးစိုက်ပြိုးတဲ့ဥပါလေးနဲ့ပေါ့အချင်းစိုက်ပြီးဆိုလို့ရှိရင်မပျက်စီးရအောင်လို့ပျက်စီးမခံရအောင်လို့ဝိဇ္ဇာခြံခတ်တာရခါရခါရေလောင်းပြတာ ရခါရခါမြေတော်ဖျောက်ပေးတာလိုအပ်လို့ရှိရင်လည်းမျိုးစားချေးတာတင့်ချက်ပိုးတွေပေါ်လေကျူရင်ကာကွယ်တာကြားရောက်လာလို့ရှိရင်လည်းတင့်တော်ရဲ့နည်းနဲ့ပယ်ရှားပေးတာဟုတ်တယ်ဆုံးအားဖြင့်ဒီကုပြင်းလေးတွေပေါ်လေတွေ့ဆိုင်နေတာတော့မရှိရအောင်ဆိုပြီးတော့တင့်တော်တယ်လို့ပေါ့လေ အဲပယ်ရှားပြတာပါလေအဲ့ဒီလိုမျိုးနဲ့ကြည့်နေနိုင်မှစိတ်ကြိုးထားတဲ့ပင်ဟာပုံပြူဖြစ်ပြီးတော့တန်ဆွမ်းပြီးတော့ဖူးပွင့်ပြီးတော့နောက်ဆုံးအတိအနှံလေးဆက်ရကုန်လို့ဥပမာနဲ့နှိုင်းစီပြီးတော့ပြပါတယ်ကွာဒီပြထားတဲ့ဥပမာတွေလည်းပါကိုသင်ချက်ပိုးကိုကျူရင်ကာဝယ်တဲ့နည်းကြောက်လာလို့ရှိရင်လည်းပယ်ရှားတဲ့နည်း စိတ်ကြွေးပါရှိသလိုထို့သူပဲဝိပဿနာသမာဓိရှိကျိုးရပါခုနပိုးနဲ့တူတဲ့တရားတွေကျိုးရင်ကာဝယ်တယ်နည်းပိုးကြီးကြလာလို့ရှိရင်လည်းပဲသိတော်တယ်နည်းကြိုက်စားတယ်နည်းပေါ့လေအဲ့ဒါလေးဒီနေ့ဥပဝနာဥမွေးရတိုက်စီပြီးတော့ပြရပါဘူးပါဏကဟရဏဝိယဈာနဥပသနာပါရိပန္ထိက သောတနာဝစီနာသဗ္ဗတာလုက္ကဟနာလို့လုက္ကနာလို့ဒီလိုပြထားပါတယ်စိတ်ပြုံးခြင်းဟာစိတ်ပြုံးပင်လေးတွေသင်ဖြစ်ဖို့မကြောက်ရောက်ရအောင်လို့ကျူရင်ကာကွယ်ရကြောက်ရောက်လာလို့ရှိရင်တင့်တော်ရဲ့နည်းနဲ့ပယ်ရှားခြင်းနဲ့သတရားဥပဒနာတရားတွေရဲ့အနှောက်အယှက်ဒီဝရဏတရားတွေ တုတ်တင်ရှင်းလင်းခြင်းပေါ်တယ်မှာကျိုးတင်ကာကွယ်ခြင်းတုတ်တင်ရှင်းလင်းခြင်းအဲ့ဒါဟာသမတာနုပ္ပစိတလို့ခေါ်ပါတယ်ကွာ။ဒီမှာသမတာနုပ္ပစိတမှာသမထကိုပြောဖို့ပါပဲကွာ။သမထရဲ့အဓိပ္ပာယ်ကတော့ငြိမ့်သက်ခြင်း ငြိမ့်အေးခြင်းအဓိပ္ပာယ်ရပါတယ်ငြိမ့်တဲ့တယ်ဆိုတာကတော့အလှုပ်ရှားခြင်းလို့ရှိရင်ငြိမ့်တဲ့တယ်လို့ခေါ်တာပါငြိမ့်အေးတယ်ဆိုတာကတော့အပူကင်းတာကိုငြိမ့်အေးတယ်လို့ခေါ်တာပါပဲဒီတော့ပါရီနဲ့လှုပ်ရှားနေတယ်လို့ဆိုတော့ဒုရရဲ့စိတ်ဟာအများအားဖြင့်တော့ နိဝရဏတရားတွေနဲ့လှုပ်ရှားနေတာပါပဲ။ကမိသနာနိဝရဏ၊ဇပါရနိဝရဏ၊ဌိနမိတနိဝရဏ၊ဥဒိစ္စကုသနိဝရဏနဲ့ဥသိကိစ္စနိဝရဏပါ။ကမိသနာနိဝရဏဆိုတာရာဂပါပဲ။တမေတရာဂလောဘပါပဲ။ကောင်းလာပြီးငြိမ်ငြိမ်ကြားရင်လည်းစားရင်လည်းဖြစ်ရင်လည်းပါပဲ။ ကာမဗုဒ္ဓဆိုတော့ဒါလည်းပဲအတုချမ်းများရပါပဲမကျေနပ်ကြတဲ့ကြုံဆိုလို့ရှိရင်မကျေနပ်ဖို့ဒေါသပြပါနဲ့လှုပ်ရှားနေတာပါစိတ်ပြည့်စိတ်ဆိုးမုန်းဆိုးတာပါဒါတွေအများအားဖြင့်ဆိုလို့ရှိရင်တော့အခုလိုကိုယ်လုံးစိတ်သုံးရုံလိုသတ်ရှင်ရေးပါပါလို့စိတ်အားမထက်တာကြီးကြီးတာပါလေ ထိုင်မှန်ကြီးတဲ့သဘောပါကျွတ်ထုတ်တဲ့သဘောပြီးတော့မလို့ကြမတက်ကြမဖြတ်လိုက်တဲ့သဘောပေါ်ပြီးတော့အသီလမိတာနိဝရဏဒါနဲ့ပဲအဲဒါဒီဘက်လှုပ်ရှားနေတာပါပဲဒီတော့ကောင်းတဲ့အာယုမှာစိတ်မကပ်ပဲနဲ့မငြိမ်သက်တဲ့သဘောမှားခဲ့တဲ့ဟာကြီးပြန်ပြီးစဉ်းစားပြီးတော့လုံလာရတဲ့သဘော အရေးကြီးတဲ့တရားတွေအချိန်မီမလုပ်ခဲ့ဘူးလို့လောင်တရတဲ့သဘောဒီတော့ဘုရားတရားသံဃာယနာသုံးပါးနဲ့ပတ်သက်ပြီးတော့ယုတ်မှတွေးတော့စဉ်းစားတဲ့သဘောကိုလေအဲ့ဒါတွေကဒါရင်းနဲ့ပဲထုတ်စားပြီးများနေတာပါပဲဒီမှာစိတ်ကမငြိမ်ဘူးပေါ့ဒီမှာအချင်းချုပ်ဆိုလို့ရှိရင်သမတ္တရာကနဲ့လှူရှားနေတာစိတ်ပြည့်စုံစုံမုံယုံမှုနဲ့လှူရှားနေတာ မသိမလိမ္မာဘူးနဲ့ပုံရှားလှုပ်ရှားနေရအောင်ဒါတွေပါပဲလုံးဝအိပ်ကျော်တဲ့အချိန်လေးတော့ပဲသက်သာရရပါတယ်ကျန်တဲ့အချိန်ကြီးကတော့ဒီလိုပါပဲမြဲသာလှုပ်ရှားနေတာငြိမ်တယ်လို့မရှိပါဘူးဒီမှာမငြိမ်ဘူးလှုပ်ရှားတယ်ဆိုလို့ရှိရင်တော့မငြိမ်ဘူးတော့ဒီစိတ်ဟာဒါတော့စိတ်ထဲမှာဝင်လာတဲ့တရားစုတွေဟာလည်းပဲအေးချမ်းတဲ့တရားစုတွေအေးချမ်းတဲ့တရားတွေမဟုတ်ဘူး ပူလောင်တဲ့တရားတွေပူလောင်တဲ့တရားတွေဆိုတော့တရားတော်အဖြစ်ဒီရစီရဆိုလို့ရှိရင်သိကြဖို့မရပါဘူးဒီလိုပါပဲထုတ်ရှားပြီးတော့ပူလောင်နေတာပါပဲအဲဒီတရားတွေကတော့ခုနကကာမစ္ဆန္ဒစာရိတ္တနိဝရဏတရားတွေလည်းဖြစ်နိုင်တယ်သာဂဒေါသမောဟပေါ်ဆိုအားဖြင့်ဒီတရားတွေပါပဲအဲဒါတွေလည်းထုတ်ရှားနေတာပါ စစ်ပင်မှာကာကွယ်မှုမရှိဘဲနဲ့ကြောက်တဲ့ပိုးကိုလည်းပဲတည်ရှားမှုလည်းမရှိဘဲနဲ့ဆိုရင်မရှိဘူးဆိုရင်ဒီစစ်ပင်ကတော့ပြည့်စည်ဖို့ကတော့ပြည်သားနေတာပါပဲမပြည့်စည်တော့မှစိန်လာမှုသူပြေမှုကြီးထွားဖို့ပါလေအဲ့ဒါဒီအတွက်အတားကြီးလို့ဖြစ်တော့တာပါပဲ။နလာမထူနိုင်တော့ဘူး။ နောက်ဆုံးပြေးသွားလို့ရှိရင်လည်းပဲအတီးပွဲတော့မှမစားရဘူးဆိုရင်တော့ဘာမှအကျိုးမရဘူးပဲဒါလိုပါပဲစိတ်ဟာအခုလိုသံတရားတွေဥပဒနာတရားတွေအထုတ်တဲ့အခါမျိုးမှာတင့်တော်တဲ့ကာကွယ်တဲ့ဤပယ်ရှားတဲ့ဤမရှိဘူးဆိုလို့ရှိရင်တော့ဒီလိုစိုက်ကြိုးထားတဲ့ဥပဒနာသမာဓိတိမျိုးဟာရှင်းတမ်းမှုမလွယ်ပါဘူး ကြီးထွားဖို့လည်းမလဲပါမလွယ်ပါဘူးအားကောင်းဖို့လည်းမလွယ်ပါဘူးရင့်တန်ဖို့ရင့်တာပြီးတော့ပြည့်စုံဖို့လည်းမလွယ်ပါဘူးအချိန်သာကိုယ်ရုံရှိပါပါပဲဒီမှာအဲ့တော့ဒီတရားစိုးတွေကိုကြိုဒီကာဝယ်ဖို့သိရေးကြည့်ပါနဲ့ဒါကြောင့်ကျမ်းကများပါဒီတရားတွေဟာနိဝရဏအာဝရဏလို့လည်းခေါ်ပါတယ်သံတရား ဝိပဿနာတရားကုသိုလ်တရားတွေကိုဟန်တာတတ်တဲ့တရားကြီးတဲ့ဒီလိုဒီဆိုပါတယ်ကမ္ဘာဒါတော့စိတ်ကိုညင်ညအောင်ပြုလုပ်တတ်တဲ့ခြေသောဥပကိလေသာတရားတွေဒီလိုလဲဆိုထားပါတယ်စိတ်လက်ဆိုင်ဉာဏ်တော်မှတရားတွေကိုဒီဝရဏတရားတွေကိုကြားရပါပယ်ရပါမသိဘဲနဲ့ပြစ်ထားလို့ရှိရင်အတိညာကိုလည်းပဲရှိနေအောင်ပြုလုပ်တတ်တဲ့ ပညာရဒုပ္ပလိဒုပ္ပလိကရဏတရားတွေလို့မြတ်စွာဘုရားကအဲ့ဒီလိုမကြားထားပါတယ်ကွာကုသဟန်တာတဲ့ဆိုအကုသိုလ်ကြီးပေါ့ညီညာတယ်ဆိုလို့ရှိရင်တန်ရှင်းမှုကိုမရနိုင်ဘူးဆိုတဲ့အတိတ်ပဲပေါ့အတိညာမဖြစ်ဘူးဆိုလို့ရှိရင်မတိမတိတွေထားပြီးတော့မတိဆိုလို့ရှိရင်တော့ဘာမှမမြင်ဘူးမိုင်မဲမှုတွေပဲဒါတွေပဲဖြစ်ပါပဲလားဒါကတော့သိကြပါတယ်အတိညာကောင်းအောင်ပြုလုပ်တတ်တဲ့တရားတွေဆိုတော့ တရားစုတွေပဲပြီးတော့စိုက်ပျိုးတတ်တဲ့ဖြစ်စဉ်စိုက်ပျိုးရကျူလက်အောင်စိုက်ပျိုးသူဟာကြောက်ရုံနဲ့ပူကျူရင်ကာကွယ်ရမယ်ကြောက်လာလို့ရှိရင်ပြည့်တော်ရဲ့နည်းနဲ့ပဲ့ကိုပဲ့ချပြရမယ်အညာတမရှိရဘူးထို့အတူပဲလူရဲ့လို့ဖြစ်လာပြီဆိုလို့ရှိရင်လူပိသားဖို့လူလိုစိတ်ထားတတ်ဖို့နဲ့လူထက်လူဖြစ်ဖို့အတွက် ဒီလူလူစိတ်ထားတတ်မှုတွေကိုလူအသိဉာဏ်ကိုခန္ဓာဖြစ်ရှိပြတတ်တဲ့တရားစုတွေကိုကျူရင်ကာဝယ်ဖို့နဲ့တကယ်လို့ပေါ်ပေါက်လာပြီဆိုလို့ရှိရင်ရရဆက်ဆက်ဖြစ်ရှိသိဖို့တာဝန်ရှိပါတယ်ယောဂီဟာဒီနိတဏ္ဍာမှာဖြစ်နေတဲ့ကိလေသာတွေကိုလည်းပဲအထူးတတိပြုပြီးတော့ကျူရင်ကာဝယ်ရသလို ဖြစ်လာလို့ရှိရင်လည်းပဲရရဆက်ဆက်ပယ်ရှားနေရတယ်ကိလေသာပေါ်မှာမညာရဘူးလို့ဆိုထားပါတယ်ကိလေသာပညာမှာပြတ်ထားပါလားမိဟာလောကကြီးဖန်သမျှဘာမှမလျှောက်ဘူးတဲ့အကုန်လုံးလောင်တာပဲဒါကတော့ခိုးတံလေးပါပဲဆိုပြီးတော့ထောက်ထားကြံလာပြီးတော့ ကြီးကွင်းသွားတာမရှိဘူးတဲ့ဒီလမ်းကြောင်းမှာအကုန်လုံးလောင်သွားပါပဲတဲ့ဘယ်သူမှထောက်ထားချတာမှမရှိပဲနဲ့လောင်စားဒီလောင်လို့တဲ့ယောဂီကလည်းပဲကိလေသာတွေဖန်လို့ရတော့ပါပေါ့လေထောက်ထားချတာရင်မရှိရဘူးတဏှာချတာရင်မရှိရဘူးညတာမှုသိရမယ်လို့ဆိုထားပါတယ်ဒီတော့ဇန်တရားဥပဒနာတရားခန္ဓာဖြစ်နေနိုင်တဲ့ တရားတို့တွေမှလည်းများဆိုလို့ရှိရင်တော့ဖွင့်လို့ထားလို့မဖြစ်ပါဘူးအများသာကျင်းမဲ့ပြီးတော့ဖြေရှားရပါပါပဲအဲ့လိုဖြေရှားရပါသမထပါလာပါပြီသမထပြောလို့ရှိရင်ဈာနဆန်ဆိုတာလည်းပဲပါလာပါပါပဲဒီထဲမှာဒီနေ့အဲ့ဒီစာကြောင်းလေးကြီးစပြီးတော့ပြောရပါပေါ့

သမထအာယုဝဲဖြစ်ဖြစ်ဥပဒနာအာယုဝဲဖြစ်ဖြစ်အနီးကပ်ပြီးတော့ရှိတဲ့သဘောရှိတဲ့သဘောပေါ့လေသုံးတတ်တဲ့သဘောပေါ့လေအဲဒါကိုပါဠိလိုဈာနလို့ခေါ်ရတယ်အဲဒီဈာနကလည်းပဲတိအာရမဏုပလိဋ္ဌာနနိလက္ခဏုပလိဋ္ဌာနရယ်လို့နှမျိုးရှိပါတယ် အာရမတုပနိစ္စနာဆိုတာပထဝီကတိုင်းအစရှိတဲ့အာယုန်တွေကိုပထဝီပထဝီစသည်ပေါ့လေပထမဆုံးနှုတ်ကရောနောက်ကစိတ်ကတွတ်တွတ်ရုပ်ပြီးတော့ပေါ့လေအာယုန်နဲ့မကွာရအောင်ကပ်ပြီးတော့ရှုရဲ့ฌာနကိုအာရမတုပနိစ္စနာလို့ခေါ်ပါတယ်လက္ခဏုပနိစ္စနာဆိုတာကယုံနာတဘာဝလက္ခဏာနဲ့ သူရဲ့ခြင်းရာအမျက်ခြင်းရဲ့သဘောပဲဆိုတာပါရှုတဲ့သဘောရဲ့ဒါတော့မညာပူညာကအေးချမ်းတဲ့တတိလက္ခဏာကိုရှုတဲ့သဘောရဲ့အဲဒါကိုလက္ခဏုပလိက္ခဏာခေါ်ပါတယ်အာရမတိပလိက္ခဏာကတော့သမထလောကိသံတွေကိုအရာခေါ်ပါတယ်လက္ခဏုပလိက္ခဏာကတော့ဝိပဿနာမေဖို့ တရားတွေကိုကောက်ပါတယ်ခုနနှမျိုးကတော့သကလုံးဟောဟာတာလည်းပဲရှိပါတယ်ဒါအလုပ်သဘောနဲ့ပြောလို့ရှိရင်လွယ်လွယ်ဖြစ်ဖို့ရပါလိမ့်ပထမအာရမဏုပနိဋ္ဌာနာကိုသမထဌာနလို့ဒီလိုသုံးကြပါစို့ဒီလိုပြောကြပါစို့ဒုတိယလက္ခဏုပနိဋ္ဌာနာကိုတော့ဝိပဿနာဌာနလို့ဒီလိုခေါ်ကြပါစို့ ဒီစကားအရဆိုလို့ရှိရင်ဉာဏဟာဒီသမထဉာဏသမထဆံနေဥပဒနာဉာဏဥပဒနာဉာဏဥပဒနာဇာဝတိနှမျိုးရှိတယ်လို့လွယ်လွယ်နဲ့မှတ်ထားဖို့ပါပဲအဲ့ဒီသာနှမျိုးတွေကသမထဇာရဲ့အာယုကတော့ တကယ်အရှိပရမအာယုံမဟုတ်ပါဘူးပညာအာယုံပါပဲအဲဒီပညာအာယုံကလည်းပဲတမျိုးတည်းပါပဲအာယုံရတော့အများကြီးရှိပါတယ်ဓမ္မဆိုကြပါစို့ပထဝီကတိုင်းရှိတဲ့ပုဂ္ဂိုလ်ဟာပထဝီကတိုင်းဝေါ်ပေါ်လေစိုက်ပြီးတော့ပထဝီပထဝီဆိုတာကလည်းတမျိုးတည်းပဲစိတ်ငြိမ်အောင်ရှိပါတော့ပါပဲဓမ္မအဲဒါခေါ်ပါတယ် ဝိပဿနာဉာဏ်ကတော့တကယ်ပရမတ္ထယုံနာတရားတွေပေါ့သူတို့သိသေးလိုက်ပြီးတော့ရှိရတဲ့သဘောပါပဲတကယ်အရှိသဘောအရှိသဘောကိုအရှိအတိုင်းပေါ်တယ်ရှိရတာကဒါဝိပဿနာဉာဏ်သမထဉာဏ်ကတော့အာယုတစ်မျိုးနဲ့ဖန်တီးပြီးတော့မရွေ့ရှားပဲနဲ့ပေါ့လေဒီမှာပဲစိတ်ကလေးစိုက်ထားတာစိတ်တွေထွက်သွားလို့ရှိရင်လည်းပဲထွက်သွားတဲ့စိတ်တွေလိုက်ပြီးတော့မဖတ်ရပါဘူး မခံစားမှုဝေဒနာတွေပေါ်လာလို့ရှိရင်အဲ့ဒါတွေလိုက်ပါဖို့မလိုပါဘူးဒီအာယုတစ်မျိုးတည်းပါပဲစိတ်ကြံပြန်ကပ်ပြီးတော့ရှိရပါတယ်ဒုဝသနာဇာတာဆိုတာကတော့ပင်တိုင်းကိုယ်ထဲမှာပင်တိုင်းအာယုတစ်ခုကိုပြုတ်ပြီးတော့အခြားပေါ်ရာပေါ်ရာတွေလိုက်ပြီးတော့ရှိရပါတယ်တကယ်အရှိတော်ပေါ်ရာတွေပေါ့အာယုတစ်မျိုးတည်းပေါ့ဘူးအာယုအများပဲအဲ့ဒါလိုက်ပြီးတော့ရှိရတာအဲ့ဒါလိုကြွားချပါတယ်ကွာ သမထဌာနဆိုတာကပရမတ္ထအားဖြင့်တကယ်မရှိအာယုံကိုအရှိလို့သဘောထားပြီးတော့ရှုဖတ်ရပါတယ်။ဒီဝသနာဌာနကတော့တကယ်အရှိမျက်မှောက်တွေအားဖြင့်ထင်ရှားတဲ့ယုံနာတရားတွေသူတို့ဖြစ်တဲ့ဖြစ်တဲ့ဟာလိုက်ပြီးရှုဖတ်ရပါတယ်။အဲ့ဒါကြွားချပါတယ်။သူတို့ရဲ့နှစ်ခုအထူးဟာဒါပါပဲ။ Again, uh, Samrajana is uh, focusing one's mind on, on an object as, a main, as, as the single object, as a conceptual object. In the case of Vipassana Jhana, one has got to focus one's attention on the mind-body object as they arise. ေတော်ကူတရားထုတ်နေတဲ့ယောဂီပုဂ္ဂိုလ်များဟာသတိပဋ္ဌာန်တရားတွေကိုအဓိကထားပြီးတော့အထုတ်ကြတာဖြစ်တော့ သမထကံအကြောင်းကိုတော့ပြောဖို့မလိုပါဘူးဝိပဿနာကံအကြောင်းကိုပဲအဓိကထားပြီးတော့ပြောရပါပါ As the yogis are practicing on this occasion, Satipatthana, in the main, uh, the subject of Samatha Jhana will not be discussed. It is still not necessary uh, for us to deal with this Samatha, the subject of Samatha Jhana. we can only deal with the vipassana jhana ဝိပဿနာဉာဏ်ကဘယ်လိုစပြီးတော့ထူထောင်ရတယ်လဲလို့ဆိုတော့ဖြစ်ခိုက်ရှိရပါတယ်ဖြစ်ခိုက်ရှိဖြစ်ခိုက်ရှိလို့ရှိရင်တဘာဝတွေမြင်လာတာပဲယုံနာတဘာဝတွေကြောင်းကျိုးဆက်ပုံတွေကြောင်းကျိုးဆက်တွေဘာမမြဲဆင်းရဲသဘောပဲခေါ်တယ်ဆင်းရဲဆုံးတွေပေါ့လေ အဲ့ဒါကြီးသိနေလာတော့တာပါပဲအဲ့ဒီတည်းခါဝိပဿနာစံဒီအလိုက်ကျပါတော့ပါတယ် In the case of this practice of insight, vipassana jhana, one is for to pay attention or focus one's attention on the characteristic of mind and body, their causal mode, cause and effect, and the universal characteristics of impermanence and so on. while you are focusing one's attention on these objects, the vipassana jhana will be involved. ဆိုကြပါစို့အခုယောဂီများထိုင်ပြီးတော့ရှိမှတ်တဲ့အခါဝါဘိုက်ကိုစိတ်စိတ်ထားတယ်ပုံမှန်ရှူဆိုင်တယ်ပုံမှန်ရှူလို့ဝါဘိုက်ကဖောင်းတယ်လားပုံမှန်ဆိုင်လို့ဝါဘိုက်ကပြင်ကျသွားတယ် ခေါင်းလိုက်ပိန်လိုက်တယ်ပေါ့လေဒီဟာအမိကတော့ခေါင်းပိန်ပေါ့သဘောကတော့တောက်လာကျင်းလာလှုပ်တာရွေ့ရှားတာပေါ့ဒါတကြီးလေးပါးထဲမှာဆိုလို့ရှိရင်ဘဝရောတအဓိကပါပဲတိုင်းမလားသင်စားပါမျက်မှောက်တွေအားဖြင့်တကယ်ရှိတဲ့သဘာဝတရားပဲဆိုတော့အဲဒါကိုဘူတလို့လည်းခေါ်ပါတယ်မျက်မှောက်တွေအားဖြင့် ဖြစ်လဲဖြစ်နေတာတဲ့ရှိလဲရှိနေတာပဲတဲ့အဲ့ဒါဘုဒ္ဓဒါမရှိလို့မရှိဘူးလို့ညင်းလို့မရပါဘူးတဲ့မှာဟုတ်ကဲ့ဒီကဲမှာအဲ့ဒီတောင်းတင်းလောက်ကြရေးသွားတဲ့သဘောသိရပါတယ်ချိန်ပြရပါတယ်တဲ့အောင်ဟောင်းအာယုံနဲ့ရှိကဲနဲ့ရှိမှတ်တဲ့စိတ်နဲ့တဲ့အောင်ရွယ်ထားချိန်ထားဖန်ထားရပါတယ်သင်ကြားတဲ့ခိုက်ကမှာလည်းပဲသိမှုရှိကဲအာယုံနဲ့စိတ်နဲ့တဲ့အောင် ရွယ်ထားချိန်ထားမှတ်ထားရပါတယ်အဲ့ဒါဟာဥပဒနာစံစတာပါပဲအဲ့ဒီလိုချိန်ထားတဲ့ခါမျိုးဟာလည်းပဲရှုခွင့်အာယုကြီးရှုမှတ်တဲ့စိတ်ရောက်သွားအောင်တွန်းအားနဲ့ပြရပါတယ်တွန်းအားဆိုတာစိတ်ဟာလုံးချနေရတယ်ဆက်လက်နေရတယ်တစ်တစ်ထွက်ရလည်းရှိရတယ်ဆိုတာ ရော့ရဲရဲအိစက်စက်ကြီးနဲ့ဖြစ်ပြရဘူးအဲ့ဒီသဘောပါပဲကွာလုံးကြတက်ကြွဆက်လာပြီးတော့တက်ကြွတဲ့သဘောလေးပဲအဲ့ဒီအားလေးနဲ့လို့ပါတယ်ချိန်နဲ့ချိန်ရတယ်ကျူခွင့်အာရုံကြီးရှိမှတ်တဲ့စိတ်ရောက်သွားအောင်လည်းပဲတောအားလည်းရှိရပါတယ်အဲ့ဒီတွေကချိန်ထားတဲ့သဘောလေးဟာအာရုံထဲမှာစိတ်နဲ့တက်အောင်ရွယ်စည်းတဲ့သဘောလေးဟာအဲ့ဒါဉာဏ်လာပါပဲဉာဏ်တစ်မျိုး၊ဆိုင်ကတစ်မျိုးပါပဲ ဘုလိုကံပြောင်းအထုတ်ရပါသမင်တက်တဲ့အဓိပ္ပာယ်ကိုသိရတဲ့တွေးခေါ်ကြံဆတဲ့သဘောမျိုးမဟုတ်ပါဘူး။သူကပြစ်မှအာယုံနဲ့ရှိတည်တဲ့စိတ်နဲ့တဲအောင်ရွယ်တဲ့သဘောချိန်တဲ့သဘောဖမ်းတဲ့သဘောရွယ်စုတဲ့သဘောပါပဲ။ရွယ်ဆိုတာကဒါကိုပြောပါလေ။ သူဆိုတာအဲရဲဆိုတာကတော့ဝိတက်ကိုပြောပါတယ်သူဆိုတာကဇာလကိုပြောပါတယ်ရဲသူဟုတ်ဘူးတဲ့ကွာရဲသူပြီးတော့အားဆိုင်ပြီးတော့သူ့လိုက်လို့ရှိရင်သူကရှိခွေးအာယုံပေါ်မှာရေဝဲပြီးတော့ဆက်ကလေးကိုခြေပါပုတ်တဲ့တကယ်ကိုဖြစ်သွားပါလေအဲဒါလည်းပဲဇာယင်ကတမျိုးပါပဲဝိจารဉာဏ်လို့ခေါ်ပါတယ်ကွာ Thank you. ကလေးရေတို့ပြစ်ကစားရပါကြည့်မှတ်တို့ကိုမိမိတို့နဲ့ပေါ့ရှိပါအောင်လို့ပထမဆုံးရွေရချင်းရမှတ်ရပါတယ်အလောတော်လည်းပဲအားထုတ်ရပါတယ်ချိန်ပြီးတော့အလောတော်အားထုတ်ပြီးတော့ပြစ်လိုက်လို့ရှိရင်ရှိမှတို့ကိုမှတဲ့တဲ့ကြပြီးတော့ထပ်ခဲဆိုပုတ်တိုက်တဲ့လေးဖြစ်သွားတာပါ အဲ့ဒီသဘောမျိုးပါပဲရွယ်တာကဝိတ္တသဘောအားစိတ်တာကဝိရိယသဘောပါဝိရိယပုတ္တတကယ်ကိုဖြစ်သွားတာဒီပါပုတ္တတကယ်ကိုဖြစ်သွားတာကဝိจารသဘောပါပဲအဲ့လိုနည်းနဲ့ပြောလို့ရှိရင်တော့သံသဘောဟာပေါ်တတ်ပါလေဒီဟာသိပြီးတော့အားစိတ်ပြီးတော့ပြည့်လို့ဆက်ကလေးရှိသွားပြီဆိုလို့ရှိရင်အားရသွားတယ်အဲဒီအားရသွားတာပြည့်တယ် ပျော်သွားတယ်ရှင်သွားတယ်အဲ့ဒါဒုက္ခပဲအဲ့ဒီခိုက်တံလေးမှာဒီကလေးရဲ့စိတ်ဟာငြိမ်ပြီးကျသွားတာပါတည်ငြိမ်ပြီးတော့ကျသွားတာပါဒါဧကကလာပဲသမာဓိလိုဖြစ်သွားတာပဲအဲ့ဒါလေးနဲ့နှိုင်းရှင်ကြည့်လို့ရှိရင်သံသဘောလွယ်လွယ်နဲ့နားလည်နိုင်ပါတယ် အရိစ္ဆာပါတော့အဲ့ဒီလိုနှိမ့်သိမ့်မှုပျော်ရွှင်မှုနဲ့တည်ငြိမ်မှုတော့မရသေးပါဘူးဒီတော့ဘောမှုပေမှုကအစပေါ့ဟိုကပေါ်တဲ့အာရုံနဲ့တရားရှိမှတ်တဲ့စိတ်နဲ့တဲ့အောင်လို့ရွယ်စုဟောအလေးအကျင့်လုပ်နေရပါတယ်ရောက်အောင်လည်းပဲအားစိတ်ပြရပါတယ်အဲ့ဒီလိုရွယ်စုဖို့လည်းရှုခွင့်စီရောက်အောင်အားဆိုင်ဖို့ ဒီတွိုင်းနှစ်ပါးပေါ့စိတ်ကစိတ်ကဖြစ်နေလို့ဒီမနေ့ပါဆိုလို့ရှိစိတ်ကမောင်60စိတ်ကနဲ့စိတ်ကတိုင်းမှာရွယ်ကြီးတဲ့သဘောအားစိတ်တဲ့သဘောအမြဲတည်းရှိပြီးတော့အလေးကျင့်လုပ်နေဖို့ပါပဲတော့အဲ့ဒီအလေးကျင့်လုပ်နေတာဟာနောက်သံတရားကြီးအားကောင်းလာဖို့အတွက်ပဲစိတ်ကနဲ့ဖြစ်အောင်တော့ကြိုးစားနေရတာပါပဲ သို့တော့နှစ်စိတ်ကမှတစ်ကြိမ်သုံးစိတ်ကမှတစ်ကြိမ်ဖြစ်ရင်ပဲဖြစ်တဲ့အခိုက်အတန့်ဆိုမလဲပါဘူးသုံးစိတ်ကလောက်မှအာယုန်နဲ့မှဖြစ်နေကျဲသွားတယ်ဆိုရင်သုံးစိတ်ကလောက်မှရှိခွင့်အာရုံရှိပါတဲ့စိတ်ရောက်သွားအောင်သွားပေးနိုင်တယ်ဆိုရင်ခုနအဲဒီဝိတက်ကဘာကိုသူကဟန်တားနိုင်တယ်လို့ဘာကိုဖြည့်ဆည်းနိုင်တယ်လို့ဆိုတော့စိတ်ကလေးက အေးလှုပ်လှုပ်ရွရွလေးဖြစ်နေတော့လုံလုံကြာကြာလေးဖြစ်နေတော့ပွင့်ကလှုပ်ရှားတဲ့သဘောလေးကလည်းပြီးကနေတော့စိတ်ဟာကြုံမသွားဘူးငုံမသွားဘူးအဲ့ဒီစိတ်ကြုံဖို့ငုံဖို့ခေါ်တဲ့ဒီနမိတ်တာသူကဖယ်ရှားပလိုက်တာဘုရားတော်ဒီကပြီရှင်ပြအောင်ဒီရှင်မတဲ့စိတ်ရောက်အောင်အားစိုက်ပေးနေတော့စိတ်ဟာအေးစစ်စစ်ရောရဲရဲညောင်နာနာကြီးမဖြစ်ပါဘူးဟုတ်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 ိုးလမ်းကြောင်းလေးကိုပိတ်ဆို့ပြီးတော့ခုနအဲဘာခေါ်မလဲစစ်ပင်မှာဆိုလို့ရှိရင်ဒီဩဇာရေစီရေစီရဖို့ရအတွက်ပေါ်ဒီကလမ်းကြောင်းတွေဖွင့်ပေးလိုက်တယ်လို့ပြောတယ်ကုသိုလ်လမ်းကြောင်းတွေလည်းဖွင့်ပေးလိုက်တာပဲအဲ့လိုအကျိုးရှိပါတယ်တော့အဲ့ဒီလိုအလေးကျင့်လုပ်လို့ရပါတယ်အခုပြောခဲ့တဲ့အစီအစဉ်ဟာ ဒီဝရဏပိုးကိုကာကွယ်ပယ်တတ်တဲ့လူအစာပိုင်းရှိပါလိမ့်မယ်။နှစ်နာရီပြည့်ပါပါပြီ။နောက်နေ့ကြာပါ။ကြောင်ဆက်လက်ပြီးတော့ပြည့်ပြည့်ဖြည့်ရှင်းကြမယ်။ဖြည့်ရှင်းပါမယ်။အဲတော့ယောဂီများပေါင်းဘဝကပေါ်တဲ့အာယုကိုပေါ်တဲ့အာယုနဲ့ရှိမှတ်တဲ့ခြင်းနဲ့တည့်အောင်အမြဲစီရွယ်စုပြီးတော့အရှုခွင့်စီရောက်သွားအောင်လို့ကိုယ်ကိုယ်ကြီးအားစိုက်နိုင်ပြီးတော့ဘဝစစ်စစ်ကပါလာတဲ့ပိုးတွေကို ကာကွယ်ပယ်တတ်နိုင်ပါစေလို့တိုက်တွန်းရင်းနဲ့ဒီဆရာဆုံးသတ်လိုက်ပါတယ်။